ရှင်လုကာခရစ်အခန်းကြီး9အငယ်1မှ7တကြိမ်နှစ်ပါးသော တပည့်တော်တို့ကိုစုဝေးစေတော်မူပြီးမှနတ်ဆိုးအပေါင်းတို့ကို နိုင်သောတကူနှင့်အနာယောဂါတို့ကိုငြိမ့်စေခြင်းဟံအခွင့်တကူကို ပေးတော်မူ၏ဘုရားသခင်၏နိုင်ငံတော်အကြောင်းကို ဟောပြောစေခြင်းဟံ၎င်းလူနာတို့ကိုချမ်းသာစေခြင်းဟံ၎င်း စေလွှတ်တော်မူ၍တင်တို့သည်လမ်းခီးဖို့အဘယ်အရာကိုမျှမယူကြနှင့်တောင်ဝေးလွယ်အိတ်မုံငွေကိုမယူကြနှင့်အင်ကြီးနှစ်ထဲကိုလည်းမပါစေကြနှင့်မြည်သည့်အိမ်သို့ဝင်လျင်ထိုအိမ်တွင် ထိုအရမှမထွက်မသွားမိတိုင်အောင် နေကြလော့အကျဉ်သူတို့သည်တင်တို့အားဧည့်သည်ဝတ်ကိုမပြုဘဲနေ၏ထိုသူတို့နေရာမြို့မှ ထွက်သွားစဉ်သူတို့တစ်ဖက်၌တက်သေးဖြစ်စေခြင်းငှာတင်တို့၏ခြေဘွားမှ မြေမှုန့်ကိုခါလိုက်ကြလော့ဟု မိန်တော်မူ၏တပည့်တော်တို့သည် ထွက်သွား၍အေဝံဂေလိတရားကို ဟောလျက်ခတ်သိမ်းသော အရတ်တို့၌အနာယောဂါကိုငြိမ့်စေလျက်မြို့ရွာတို့၌ဒေသစာရီလှဲ့လေကြ၏ယေရှုပြုတော်မူသမျှတို့ကိုစော်ဘွားဟေရုတီကြားလျင် တွေးတောသောစိတ်ရှိ၏အကြောင်းမူကားလူအချို့ကယောဟန်သည်တေခြင်းမှထမြောက်လေပြီဟု ဆိုကြ၏အချို့ကအေလိယပေါ်ထွန်းပြီဟုဆိုကြ၏အချို့ကရှေးပရောဖက်တပါးပါထပြန်ပြီဟု ဆိုကြ၏ဟေရုမင်းကလည်းယောဟန်ဤလေပင်ကိုငါဖြတ်လေပြီဤမျှလောက်သောတည်င်းကိုငါကြားရသောဤသူကားအဘယ်သူနည်းဟုဆိုလျက် ယေရှုကိုမြင်ခြင်းငှာအလိုရှိ၏တမန်တော်တို့သည် အထံတော်သို့ ပြန်လာ၍မိမိတို့ ပြုသမျှတို့ကိုကြားလျှောက်ကြ၏ကိုရောသည်သူတို့ကိုခေါ်၍ဘဲဇဲဒမြို့နယ်အတွင်းတော၌စိတ်ကြွယ်ရာအရက်သို့ကြွတော်မူ၏လူအစုအဝေးတို့သည်တိလျင် နောက်တော်သို့ လိုက်ကြ၏ထိုလူများကို လက်ခံတော်မူလျက် ဘုရားသခင်နိုင်ငံတော်ဤအကြောင်းကိုဟောပြော၍နာသောသူတို့ကိုချမ်းသာ ပေးတော်မူ၏အငယ်၁၂မှ၁၉မိုးချုပ်သောအခါတကြိမ်နှစ်ပါးသော သူတို့သည်ချင်းကပ်လျက်လူများတို့သည်ပတ်ဝန်းကျင်ရွာစနပုတ်တို့တွား၍အိယာစားစရာကို ရှာစေခြင်းငှာအခွင့် ပေးတော်မူပါဤအရက်သည်တောရက်ဖြစ်ပါ၏ဟု လျှောက်ကြလျင်ကိုရောကသူတို့စားเสียဖို့တင်တို့ပေးကြလောဟု မိန်တော်မူ၏တပည့်တော်တို့ကလည်းအကျွန်ုပ်တို့သည်တွား၍ဤလူအပေါင်းတို့စားเสียဖို့မဝယ်လျင်မုံငါလုံးနှင့်ငါးနှကောင်မှတပါအဘယ်စားเสียမျှအကျွန်ုပ်တို့၌မရှိပါဟုလျှောက်ကြ၏ထိုတို့လျှောက်သည့်အကြောင်းကားလူ9000ခန့်မျှရှိတည်းထိုအခါ လူများတို့ကိုတစုလျင်90စီအစုစုလျောင်းချစေဟု အမိန်တော်ရှိ၏တပည့်တော်တို့သည် အမိန်တော်အတိုင်းပြု၍လူအပေါင်းတို့ကိုလျောင်းစေပြီးလျင်ယေရှုသည် မုံငါးလုံးနှင့်ငါးနှကောင်ကိုယူ၍ကောင်းကင်သို့ ကြည်မြော်လျက်ဂျေစုတော်ကိုချီးမွမ်းပြီးမှမုံကိုဖဲ့၍လူများရှိ၌ထဲ့စေခြင်းဟာတပည့်တော်တို့အား ပေးတော်မူ၏လူအပေါင်းတို့သည် စား၍ဝါကြပြီးမှကျွင်းရစ်သော အကျိုးအပဲ့ကို ကောက်သိမ်း၍12တောင်းအပြည့်ရကြ၏အငယ်16မှ22တယံယောခာယေရှုသည်တပည့်တော်တို့နှင့်တကွစိတ်ွယ်ရာအရ၌ဆုတောင်းတော်မူစဉ်လူများတို့သည်ငါ့ကိုအဘဲသူဖြစ်သည်ကို ဆိုကြသည်ဟု မေးမြန်းတော်မူလျင်လူအချို့ကကိုရိုသည်ဗတ္တိဇံဆရာယောဟန်ဖြစ်သည်ဟု၍၎င်းအချို့ကအေလိယဖြစ်သည်ဟု၍၎င်းအချို့ကရှေးပရောဖက်တပါးပါထပြန်သည်ဟု၍၎င်းဆိုကြပါ၏ဟုရှောက်ကြတော်တင်တို့လည်းငါကိုအဘယ်သူဖြစ်သည် ဆိုကြသနည်းဟု မေးမြန်းတော်မူလျင်ပေတိယုကကိုရိုသည်ဖျားသခင်ဤခရစ်တော် ဖြစ်တော်မူသည်ဟုလျှောက်လေ၏ထိုအကြောင်းကိုအဘယ်သူအားမျှမပြောစိမ့်သောငါတပည့်တော်တို့ကိုကြက်တီးစွာ ပြညတ်တော်မူ၏ထိုမှတပါ လူသားသည်များစွာခံရမည်လူအကြီးအကဲယေပရောဟိတ်အကြီးကျမ်းပြူဆရာတို့၏ညင်းပယ်ခြင်းကို၎င်းအသေးသက်ခြင်းကို၎င်းခံရမည်သုံးရမြောက်သောနေ့၌ထမ်းမြောက်လိမ့်မည်ဟုသော အကြောင်းများတို့ကို မိန့်တော်မူ၏အငယ်23မှ29ထိုမှတပါလူအပေါင်းတို့အားမိန့်တော်မူသည်ကားငါ၌စီကပ်လိုသောသူဖြစ်လင်ကိုကိုကိုညင်းပယ်ရမည်ကိုလက်ဝါးကတိုင်ကို နေတိုင်းထမ်း၍ငါနောက်သို့ လိုက်ရမည်အချင်းသူသည်မိမိအသက်ကိုကယ်ဆယ်ခြင်းငှာအလိုရှိ၏ ထိုသူသည်အသက်ရှုံးလိမ့်မည်။အကြင်သူသည်ငါ့ကြောင့်အသက်ရှုံး၏။ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည်။ဤစကြာဝဠာကိုအကြွင်းမဲ့အစိုးရ၍၊ကိုယ်ကိုကိုယ်ဆုံးရှုံးသောသူသည်အဘယ်ကျေးဇူးရှိသနည်း။အကြင်သူသည်ငါ့ကို၎င်း၊ငါ့စကားကို၎င်းရှက်၏။လူသားသည်မိမိဘုန်း၊မိမိအဘခမည်းတော်၏ဘုန်း တန်ရှင်းသောကောင်းကင်တမန်တို့၏ဘုံကိုဆောင်လျက်ကြွလာသောအခါထိုသူကို ရှက်တော်မူလက်တံငါအမှန်ဆိုသည်ကားဤအရ၌ရှိသော သူအချို့တို့သည်ဘုရားသခင်၏နိုင်ငံတော်ကိုမမြင်မီသေခြင်းသို့မရောက်ရကြဟု မိန့်တော်မူ၏အငယ်28မှ36ထိုသို့မိန့်တော်မူသည့်နောက် ရှစ်ရက်လောက်လွန်သောအခါ ယေရှုသည် ပေတရုယောဟန်ယာကုပ်တို့ကိုခေါ်၍ဆုတောင်းခြင်းငှာတောင်ပေါ်သို့တက်ကြွတော်မူ၏ဆုတောင်းတော်မူစဉ်တွင်မျက်နာတော်သည် ထူးခြားသောအဆင်းအရောင်ရှိ၍အဝတ်တော်လည်းပြောင်ပြောင်လက်လက်ဖြူ၏မောရှေနှင့်အေလျာဒီဟုသောလူနှစ်ယောက်တို့သည်ဘုံတရေနှင့်ထင်ရှား၍ကိုရောနှင့်အတူဆွေးနွေးလျက် ယေရုရှလင်မြို့၌စုတည်တော်မူမည်အကြောင်းအရာကိုပြောကြ၏ပေတျုနှင့်သူ၏အဖော်တို့သည်မျက်စိလေးလံသဖြင့်တငိုက်ငိုက်ရှိကြ၏နိုးသောအခါဘုံတရေတော်ကို၎င်းကိုရောနှင့်ရက်နေသောလူနှစ်ယောက်ကို၎င်းမြင်ကြ၏ထိုသူတို့သည် အထံတော်မှတွားကြစဉ်ပေတျုက သခင်ဤအရ၌နေွယ်ကောင်းပါ၏ကိုရောဖို့တဲတဆောင် မောရှေဘုတဆောင်အေလိယဘုတဆောင်တဲသုံးဆောင်ကိုအကျွန်ုပ်တို့ ဆောက်လုပ်ပြရစေဟုယုံရမ်း၍လျှောက်လေ၏ထိုတို့လျှောက်ပြီးမှမိုးတိမ်သည် သူတို့ကိုလွှမ်းမိုး၍မောရှေနှင့်အေလိယသည်တိမ်သေးသို့ဝင်သည်ကိုတပည့်တော်တို့သည်ကြောက်ချင်းရှိကြသည်ဖြစ်၍ဤသူကငါ၏ချစ်သားပေသည်သူ၏စကားကိုနားထောင်ကြလော့ဟု မိုးတိမ်ကအတန်တော်ဖြစ်လေ၏ထိုအတန်တော်ဖြစ်သည့်ခဏချင်းတွင်ယေရှုသည်တယောက်တည်းရှိတော်မူ၏တပည့်တော်တို့သည်မိမိတို့မြင်သောအရာကိုဖွက်ထား၍ထိုကာလ၌အဘယ်သူအမျှမကြမ်းမပြောဘဲနေကြ၏အငယ်39မှ45နက်ဖြန်နေ့၌တောင်ပေါ်ကဆင်းကြပြီးလျှင်များစွာသော လူအစုအဝေးသည် ကိုရောကိုခီးဥကြိုပြု၏လူအစုအဝေး၌ပါသော သူတယောက်ကအရှင်ဖျား အကျွန်ုပ်ဤသားကို ကြည့်ရှုတော်မူမည်အကြောင်းအကျွန်ုပ်တောင်းပန်ပါ၏အကျွန်ုပ်၌သားတယောက်သည်ရှိပါ၏နတ်ဖန်းစားသဖြင့်သူသည် ရုတ်ခနဲအော်ဟစ်၍အမြုပ်ထွက်လျက်တောင်းမာခြင်းသို့ ရောက်တတ်ပါ၏ထိုသို့နာကျင်စွာနှိပ်စက်ပြီးမှနတ်သည်အလွန်တွားခဲ့၏ ထိုနတ်ကိုနှင်ထုတ်ပါမည်အကြောင်းတပည့်တော်တို့အားအကျွန်ုပ်တောင်းပန်တော်လဲသူတို့သည်မတတ်နိုင်ကြပါဟုအော်ဟစ်လျက်လျှောက်လေ၏ယေရှုကလည်းယုံကြည်ခြင်းမရှိဖောက်ပြန်သောအမျိုးငါသည်တင်တို့နှင့်အတူအဘယ်မျှကာလပတ်လုံးနေရမည်နီတင်တို့ကိုအဘယ်မျှကာလပတ်လုံးတီးခံရမည်နီတင်ဤသားကိုငါထံသို့ယူခဲ့ဟု မိန်တော်မူ၏ သူငယ်လာစဉ်ပင်နတ်ဆိုးသည် မြေပေါ်မှလှဲ၍တောက်မာစေ၏ယေရှုသည်ညဉ့်ညူးသောနတ်ကိုဆုံးမ၍ထိုသူငယ်ကိုချမ်းသာစေပြီးမှအဖအားအပ်ပေးတော်မူ၏လူအပေါင်းတို့သည်ဘုရားသခင်၏မဟာတကူတော်ကို မြင်၍မိမောတွေ့ဝေခြင်းရှိကြ၏ထိုတို့ယေရှုပြုတော်မူသမျှကို လူအပေါင်းတို့သည်အံ့ဩချီးမွမ်းကြစဉ် တပည့်တော်တို့အားသင်တို့သည်ငါစကားကိုနားထောင်မှတ်မိကြလော့လူသားကိုလူတို့လက်သို့အနှံရသောအချိန်နီးပြီဟုမိန်တော်မူ၏ထိုစကားတော်၏အ내မထင်ရှားသဖြင့်တပည့်တော်တို့သည်နားမလဲမရိပ်မိဘဲနေကြ၏အ내ကိုလည်းမမေးမလျှောက်ဝန်ကြအငယ်56မှ62ထိုအခါ အဘယ်သူသည်သာ၍ကြီးမြတ်အံ့နည်းဟုတပည့်တော်တို့သည် အချင်းချင်းငြင်းခုန်ကြ၏ယေရှုသည်သူတို့အကြံစီကို သိမြင်လျင်သူငယ်တယောက်ကိုယူ၍မိမိအနား၌ထားပြီးမှ အချင်းသူသည်ငါမျက်နာကိုထောက်၍ဤသူငယ်ကို လက်ခံ၏ထိုသူသည်ငါကိုပင်လက်ခံ၏ငါကိုလက်ခံသောသူသည်လည်းငါကိုဆေလွတ်တော်မူသောသူကိုပင် လက်ခံ၏ င်တို့တွင် အငယ်ဆုံးသောသူသည်သာ၍ကြီးမြတ်သောသူဖြစ်လိမ့်မည်ဟု မိန့်တော်မူ၏။ယောဟန်ကလည်း၊သခင်၊ကိုယ်တော်၏နာမကို အမှီပြု၍နတ်ဆိုးတို့ကို နှင်ထုတ်သောသူတယောက်ကို အကျွန်ုပ်တို့တွေ့ပါ၏။သူသည် အကျွန်ုပ်တို့နှင့်အတူမလိုက်သောကြောင့်၊အကျွန်ုပ်တို့မြစ်တားကြပါ၏ဟုလျှောက်သော်၊ယေရှုက၊ထိုသူကိုမမြစ်တားကြနှင့်။သင်တို့ရန်သူဘက်၌မရှိသောသူသည် သင်တို့ဘယ်၌ရှိသည်ဟု မိန်တော်မူ၏ကောင်းကင်သို့ဆောင်ယူခြင်းကိုခံတော်မူသောအချိန်ရောက်သောအခါယေရုရှလင်မြို့သို့တူရှူကြွအံ့သောငါသဘောထားတော်မူ၏ရှိတော်သို့တမန်တော်တို့ကိုစေလွတ်တော်မူသည်ဖြင့်သူတို့သည်ကိုရောဤအဖို့ကို ပြင်ဆင်ခြင်းငှာတွား၍ရှမာရိရွာတီရွာသို့ဝင်ကြ၏ကိုရောသည်ယေရုရှလင်မြို့သို့တွားအံ့သောအချင်းအရာကို ထိုရွာသားတို့သည်ထောက်၍လက်မခံကြထိုအကြောင်းကိုတပည့်တော်ယာကုပ်ယောဟန်တို့သည် မြင်လျင် သခင်အေလိယပြုတကဲ့သို့အကျွန်ုပ်တို့သည် ကောင်းကင်မှမိကြစေ၍ထိုသူတို့ကို လောင်စေခြင်းဟံအလိုရှိတော်မူသလိုဟုရှောက်ကြတော်ယေရှုသည်လှဲ့ကြည့်၍သင်တို့သည် ကိုယ်စိတ်သဘောကို ကိုမတိကြ လူသားသည်လူတို့၏အသက်ကိုတတ်အံ့သောငါကြွလာသည်မဟုတ်ကဲတင်အံ့သောငါကြွလာသည်ဟု ဆုံးမတော်မူပြီးမှအခြားသောရွာသို့ကြွတော်မူ၏လမ်း၌တွားချစဉ်လူတူးကသခင်ကိုရောကြွတော်မူရာအရရတ်တို့ အကျွန်ုပ်လိုက်ပါမည်ဟုလျှောက်လေ၏ယေရှုကလည်းမြေခွေးသည်မြေတွင်ရှိ၏ မိုးကောင်းကင်၌ကျင်လည်သောငှက်သည် နားနေရာအရရှိ၏လူသားမူကားခေါင်းချရာမျှမရှိဟု မိန်တော်မူ၏အခြားသောသူကိုငါနောက်သို့လိုက်လော့ဟု မိန်တော်မူလျင်ထိုသူက သခင်အကျွန်ုပ်အဖကိုရှေးဥစွာတွား၍တင်းကြိုရသောအခွင့်ကို ပေးတော်မူပါဟုလျှောက်လေတော့ယေရှုက လူသေးတို့သည်မိမိလူသေးတို့ကိုတင်းကြိုပါလေစေ င်မူကားသွား၍ဘုရားသခင်နိုင်ငံတော်ဤအကြောင်းကို ဟောပြောလောဟု မိန်တော်မူ၏အခြားသောသူကလည်းသခင်ကိုရောနောက်သို့အကျွန်ုပ်လိုက်ပါမည်သို့တော်လည်းအကျွန်ုပ်အိမ်၌ရှိရသော သူတို့ကိုအရင်သွား၍အခွင့်ပံပြရစေဟုလျှောက်လင်ယေရှုကထုံကိုင်းကိုကင်လျက်နောက်သို့လှည့်၍ကြည်သောသူမည်သည်ကားဘုရားသခင်၏နိုင်ငံတော်နှင့်မထိုက်မတန်ဟု မိန့်တော်မူ၏